6ရက်နေ့ရက်4လ2019တနင်္ဂနွေနေ့မွန်ပြည်နယ်ဘီလင်းမြို့နယ်ဓမ္မဆိုင်ဘုရားဓမ္မပြန်ပွဲဘုရားအကြီးကြီးကျင်းပရ19ကြိမ်မြောက်အထူးတရားကံပွဲတော်ဆံပြဟောပြီးထားတဲ့သုတ်တံကတော့ဖတ္တကသုတ်တံအဲဒီသုတ်တံကတော့ကာမဏိတန်ယုတ်တာရဏဘောကတန်ယုတ်ပါဠိတော်လာတဲ့သုတ်ပါနော်ဖတ္တကသုတ်တံ ။ဘုရားဘယ်ကတော့ကြာမပေါ်မိမှာပေါ့နော်။ဘုလိုဒကာရမကြီးသာသနာရေးပတ်သက်တဲ့ဘုသူရတွေလည်းငယ်ပြောပြီးမှဘုံပေါ်ကြအောင်နော်။မြန်မာနိုင်ငံနဲ့ကမ္ဘာနိုင်ငံမှာကမ္ဘာနိုင်ငံမှာဖြစ်ဖြစ်ပေါ်နေတဲ့ဘာသာရေးသာသနာရေးအကြောင်းလေးတွေကိုသိပြီးတော့မှဘယ်ကတော့ကြာဘုံပေါ်ကြရအောင်နော်။အဲ့ဘုလိုသာသနာဆိုတာကတော့အိန္ဒိယနိုင်ငံစတဲ့အကြောင်းမျိုးမျိုးကြောင့်အိန္ဒိယနိုင်ငံမှာဗုဒ္ဓသာသနာကိုပြောက်ပြီးတော့ မြန်မာနိုင်ငံထိုင်းနိုင်ငံလာဖို့ကမ္ဘောဒီးယားပေါ့အဲ့တော့ဒိလိမာတို့ဒီဘက်ကိုရောက်တဲ့ဘုရားသာသနာတော်ကိုလည်းတောင်ပိုင်းသာသနာလို့လည်းခေါ်ပါထေရဝါဒဘုရားသာသနာလို့လည်းခေါ်ပါဆိုတော့တောင်ပိုင်းသာသနာလို့လည်းခေါ်ပါထေရဝါဒဘုရားသာသနာလို့လည်းခေါ်ပါအဲ့ဒါကဘုရားတရုတ်တို့ဒီဘက်မှာဗီယက်နမ်တို့ကိုရီးယားဂျပန်တို့ဘက်ကိုရောက်တဲ့သာသနာတော်မြောက်ပိုင်းသာသနာလို့လည်းခေါ်ပါတယ်မဟာယာနဘုရားသာသနာလို့လည်းခေါ်တာ အဲ့လိုသာသနာကဘုလို့မြန်မာနိုင်ငံကိုရောက်လာတဲ့တောင်ပိုင်းသာသနာသို့မဟုတ်ထေရဝါဒဗုဒ္ဓသာသနာရောက်လာတော့မြန်မာနိုင်ငံသူကရာဘာများလည်းဗမဏတရတရားကုန်းဗုဒ္ဓသာသနာကိုကျင့်ကြတော့ရန်ပြီးတဲ့ပုဂ္ဂိုလ်တွေသာသနာပြီးတဲ့ပုဂ္ဂိုလ်တွေများများစွာပေါ်လာတယ်အဲ့လိုပေါ်လာတဲ့အခါမှာလည်းဘုလို့စာပေသင်ကြားမှုတွေပရိယတ်တိပဲလေအားကောင်းတယ်ပရိယတ်တိသစ္စာပြသာသနာကတော့ပရိယတ်တိပရိပတ်တိပရိဝေဒလို့ဆိုတဲ့သာသနာ၃ရပ် တော့မြန်မာနိုင်ငံမှာပရိယတ်ဒီစာပေသင်ကြားမှုနဲ့ဉာဏ်ပြုမှုတရားရှင်စသည်ပေါ်လေမိတို့တရားရှင်ဘဝခံမှုစသည်တော့အားကောင်းလာမိတို့ပရိပတ်တိဆိုတာအထုပ်မှုအပိုင်းမှာတော့သိပြီးအားမကောင်းသေးတော့ဘုလိုဒီဒုတိယကမ္ဘာဆင်းဖြစ်ပြီးတဲ့နောက်ပိုင်းမှာဘုလိုဒီနိုင်ငံတော်ဝန်ကြီးချုပ်ဦးလူဒေးစာဦးလူကပရိပတ်တိကိုအထုပ်မှုအားကောင်းအောင်ဘုလိုဒီကြံစီပြီးတော့စီဝေးပြီးတော့ရတယ် သာသနာတော်အားကောင်းတဲ့ဒီစာပေသင်ကြားမှုပိုင်းမှာအားကောင်းနေပြီးတော့တရားတော်တဲ့ကောင်ကလည်းရန်တော်များသူတို့အားထုတ်ချင်လို့ရှိရင်လည်းရန်တော်များပဲတော်ရဲကောင်လည်းပါပဲအားထုတ်လူပုဂ္ဂိုလ်များလည်းအားထုတ်ခွင့်မရဘူးပေါ့နော်မရတော့နိုင်ငံတော်ညွှန်ချုပ်ဦးလို့နဲ့စာအုပ်တွေကဒီပရိပတ်တိဓမ္မလူမျိုးများလည်းအားထုတ်နိုင်အောင်ဘာသူကဘာသားများလည်းအားထုတ်နိုင်အောင်သူတို့တွေအခြေအနေစည်းဝေးတွေပြုလုပ်ပြီးတော့ဖွဲ့စည်းတွေပေါ်လေဘုရားသာသနာလောကအဖွဲ့စတင်ပေါ်လေဖွဲ့ပြီးတော့ ဆိုရန်ကုန်မြို့မှာအဲ့ဒါကိုဘုန်းတော်ဒီတရားရုပ်တာကြီးမာသီတန္တရရုပ်တာကြီးဆိုတာပြီးဆောင်ပါပါဒီတော့ပြီးတော့တရားကြားဖို့အတွက်တော့ဘုန်းတော်ဒီမာသီဆရာတော်ဘုရားကြီးပေါ့နော်မာသီဆရာတော်ဘုရားကြီးကိုဝင်ပြီးတော့အဲ့မှာတရားကမ္မထမ်းပြဆရာတော်ဖြစ်နေရွေးချယ်ပြီးတော့ပြင်ဖိတ်တာပေါ့တော့မာသီဆရာတော်ဘုရားကြီးတရားပြဒီတဲ့အချိန်မှာဘုန်းတော်ဆဒ္ဒတာနာကဆိုတာလည်းဖြစ်လာတာပေါ့ ဆရသင်္ကန်းနာဆိုတာတော့ဘုံလုံးမြန်မာနိုင်ငံနဲ့ပုံပေါ်တဲ့ထိုင်း၊ကမ္ဘောဒီးယား၊လာအိုဒီရဝါဒနိုင်ငံတွေမာယာနနိုင်ငံတွေအကုန်လုံးသောဒီတခြားကမွတ်စလင်နိုင်ငံတွေတော့မှဆိုဖိတ်ရတာပေါ့အဲ့လိုဖိတ်ရတဲ့အခါကျတော့မြန်မာနိုင်ငံမှာပရိယတိကာလနာပိပတိကာလနာပိဝရကာလနာသာသနာတော်၃၀၀လောက်ထွန်းကားနေပြီလို့ဆိုပါလည်းသိပါတော့ဘာလို့ကတော့ပရိယတိသာသနာတစ်ခုပဲအားကောင်းတယ်နောက်တော့အဲ့လိုရေးတာရေး ကမ္မဋ္ဌာန်းပြဆရာကြီးတရားကြီးတော်အားထုတ်နေတွေ့တော့သာရတန်ခါနိုင်ပွဲမှာကဘာရက်ကလည်းတန်တန်ခါတော်နဲ့ဒီပုဂ္ဂိုလ်များမြန်မာနိုင်ငံမှာသာသနာတော်ကပရိယတိတဲ့ဘုရားပရိပတ်တိပရိဝေဒသာသနာတော်ရဲ့ကြီးထုံးကားနေပြီလို့သိခွင့်ရသွားတော့အဲ့မှာတော့မာသင်တော်တရားကြီးဆရာနေပြီးတော့ကမ္မဋ္ဌာန်းပြဆရာကြီးတောင်းရတယ်ဒီမှာလည်းလာတော့ကြတော့အဲ့လိုကြတော့တိုင်းနိုင်ငံပါလို့ဟောတော့ဒါဘုရားမြန်မာနိုင်ငံနေပြီးတော့ ကမ္ဘာရဆရာတောင်ကိုအိမ်မှာအလုပ်လုပ်တဲ့အခုဆိုရင်ထိုင်းနိုင်ငံမှာလူတရားရေးတာကြီးတွေထိုင်းဆရာတော်တွေကိုယ်တိုင်ဒီမြန်မာနိုင်ငံကိုပေါ်ရတဲ့ဒီနဲ့ဖောင်းတဲ့ပြည်နဲ့ဒီနဲ့ပဲတရားရေးပြလိုက်တဲ့ဖိပတ်တိသာသနာ့ရေးအထိုင်းနိုင်ငံမှာဆိုလို့တကယ်ဝဲရည်စပြီးတော့အိမ်မှာစပြီးကြားတဲ့ဆရာလေးဆိုတာတော့ဘုံတော့ဘောလေဒီတက်တော်ဆရာဆရာတော်ကြီးပေါ့နော်အဲ့တော့အဲ့ဒီဆရာတော်ကြီးကြားလိုက်တာဥပဒေတော်စာရတာဘော60ပါ သူတစ်ပိတ်လည်းမြောင်များစွာနဲ့ထိုင်းနိုင်ငံကတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့ဒီနာမှာရှိတဲ့မလေးရှားစင်ကာပူကိုရီးယားဂျပန်မစတဲ့လိုတွေနိုင်ငံတွေလည်းပဲလာပြီးတော့အားထုတ်ကြလူစီမှလည်းရေးသားတွေတည်ကြအဲ့တော့အမေရိကန်နိုင်ငံအင်္ဂလန်နိုင်ငံပြင်သစ်တို့ဂျာမနီအီတလီတို့အဲ့နိုင်ငံတွေလည်းမှလည်းပဲဒီပြိပတ်တိပြန့်နှံ့တယ်ဒီမှာလာတော့တဲ့ပုဂ္ဂိုလ်များရန်ခံကြတရားရေးတိုင်းတရားရေးကလည်းဟောဒီ ရိယတ်နဲ့မကဘဲပရိပတ်တိသာသနာတော်ကြီးကပြန်ပါတော့နော်ပြန်ပါလိုက်တော့ခုတော့ဝိပဿနာတရားအထုတ်တယ်ဆိုတာနိုင်ငံတိုင်းမှာပါဘာသူစရောပြရဲ့ညီနဲ့သို့မဟုတ်မြန်မာနိုင်ငံသွားတဲ့ဝေငါဆရာရဲ့ဝေငါဆရာရဲ့ညီနဲ့အဝေငါဆရာကြီးတို့ရှိတယ်ပဲခုလိုမြန်မာနိုင်ငံနဲ့ဒီကဘာကဘာဘာဆိုရင်သူရဲ့တရားရည်တာဝေပေါင်း200ကျော်ရှိတယ်နော်ငါးစီရည်တာဆိုတာတော့ဒီကဘာမှာရှိတယ် အဲ့လိုရှိတော့ဒီလိုပရိယတိပြိပတ်တိပရိဝေဒမြန်မာနိုင်ငံမှာဆရာတော်များတယ်ဒီမြန်မာနိုင်ငံမှာစာကြလိုက်တွေတွင်းလေးပြီးတော့သံဃာတော်များကိုစာသင်ကြားပေးတာအဲ့တော့အဲ့လိုစာသင်ကြားတဲ့စာသင်စာပေသင်လို့ရတာတဲ့ဒါပရိယတိသာသနာမြန်မာနိုင်ငံမှာထုံးကားတော့စာသနာရဲ့ပရိပတ်တိတဲ့တရားတွေပွားများလုပ်ကြတာတရားတွေပြောလို့ရှင်ပြားလို့ရှင်ပြားရဲ့လောက်ကတော့ပရိပတ်တိပေါ့နော်ဓမ္မပိုင်းကစာပေသင်ကြားပြီးတော့တော့ခုတော့ရှင်ပြားပိုင်းကပရိပတ်တိနယ်ပယ်မှာပေါ့တရားပြတဲ့နယ်ပယ်မှာဆိုတော့ အဲဒီလိုဝိပဿနာကောင်းတာပြီးတဲ့နောက်ပိုင်းမှာအရှင်ပြားတို့ကမျိုးသက်တဲ့အနေနဲ့တင်ပြီးတော့ဆက်ခံပြီးတော့ဒီပရမသာသနာပြုရတဲ့အချိန်မှာအရှင်ပြားတို့ပါတော့နော်။ဒါရှင်ပြားတို့လည်းကတော့ဒီလိုမြန်မာနိုင်ငံပြည်သက်တဲ့လူမတန်ရှိတွေ့နေပါဒီဒီချိန်ထဲမှာဘုံဘုံဒီလိုတရားဟောတာဆိုသုံးရင်လည်းမဟုတ်တော့ဘူး။တော့တနေ့တနေ့မှာဘုံဘုံဒီပနိုင်ငံတွေမှာရှစ်လလောက်လောက်ပြီးခုနမျိုးသက်ပေါ့။တရားထုတ်တဲ့ပုဂ္ဂိုလ်များထိုင်းနိုင်ငံမှာပဲဘုံဘုံတစ်နှစ်ကိုတင်တိုင်းပြန်ပြန်လာတဲ့အတွက် ထိုင်းနိုင်ငံမှာလည်းကို3လလောက်ကြာ3လလောက်ကနှစ်လကြာသကံဝယ်ရှိတယ်နှစ်ပတ်ကြာသကံဝယ်10ရက်ကြာသကံဝယ်ဗီယက်နမ်နိုင်ငံမှာလည်းကိုရက်ပေါင်း40အင်ဒိုနီးရှားနိုင်ငံမှာလည်းရက်ပေါင်း40 45ရက်နော်ဒီထိုင်ဝမ်နိုင်ငံတို့လည်းရက်ပေါင်း60စတယ်လို့ကျန်တဲ့ဘင်္ဂလားဒေ့ရှ်၊ဩစတြေးလျ၊အမေရိကန်တို့လည်းပဲခါလို့ဆိုပြတယ်။အဲ့တော့ဒီဘုံတို့သာသာပြည်လုပ်ငန်းတွေမှာရှင်များတို့ကတော့ ဓမ္မနိုင်ငံမှာတရားဟောနေတဲ့ပုဂ္ဂိုလ်ဆရာတော်ရဲ့လည်းပဲတရားဟောလုပ်ငန်းပေါ့နော်စာတနေ့တွေမှာစာချစာတနေ့တာဝန်နဲ့ပရိယတ်တိသာသနာပြုတဲ့ဆရာတော်များလည်းပဲသူတို့တာဝန်ပြိပတ်ဓမ္မနိုင်ငံမှာလည်းပဲတရားဟောမှလည်းသွားများလို့ချက်ချင်းပြကြရှင်များတော်ကျောင်းတော်တော်ပေါ့အဲ့လိုဆက်ရပြီးတော့တရားလေးပြတော့မြန်မာနိုင်ငံတကာဓမ္မရဲ့တော့ပြင်လုံမတန်ရှိနေလို့တော့မြန်မာနိုင်ငံမှာဟောကြားတဲ့ဆရာတော်များတော့လူတွေကပါရမီအား ပြည့်တဲ့ပါရမီအားလို့ဆိုတာချိုလည်းပဲအဲပြောတဲ့ဆောင်းကလေးချပြီးတော့ဟောတာမေးချင်တယ်တချို့ကလည်းပဲကြီးပြားဟောတဲ့လို့ပြောပြီးတော့ဟောတာတချို့ကလည်းပဲအတန်လေးပါလေးနဲ့ဒါရနာတွေပဲလွတ်ပတ်ပြီးတော့ဟောတာသူဘုန်းကြီးဆိုလို့ရှိရင်လည်းတချင်းလေးတောင်ထည့်ပြီးတော့ဟောတာဘာကြောင့်လဲဆိုတော့ဒီကျမ်းစာပြည့်တဲ့ပါရမီအားလို့ဆိုတာဒီကျမ်းစာပြည့်တဲ့မပြင်းရအောင်ဟောကြတော့ ရှင်ပြားတို့ဟောပြောတာပေါ့နော်ရှင်ပြားတို့ကသကပြန်နေတဲ့ဟောတာအင်္ဂလိပ်လိုဟောတာဒီတဏှာကြောင့်ပဲဟောတာရှင်ပြားတို့ကတမိနစ်မိနစ်လောက်ပြောလိုက်သကပြန်ပြောလိုက်တယ်ဒီလိုနဲ့ဟောတာဆောက်ဝင်လက်ချနေရအတန်လည်းပြောလို့မရဘူးဉာဏ်လည်းပြောလို့မရဘူးရှင်ပြားတို့အိမ်နေတယ်မဟောတာလည်းအပေါင်းနဲ့စိတ်ပြောလို့နော်ပြောလို့ရတော့ဘုန်းကြီးတို့များဟောဟောကြမယ်ဆိုတော့တရားတွေအများကြီးပဲဒီနေ့ကျတော့ဘုန်းတော်တရားချောက်တော့ဝိပဿနာတရားချောက်တော့ တော့ခုနဘုန်းကြီးတို့ပေါ်လေဘုန်းတော်တော့ဒီလိုပဲဒီပိုင်းမှာဟောနေရတဲ့ဒီတိုင်းဟောနေတာဖြစ်နေရောနော်ဒီတရားကြောင့်ဒီဝိပဿနာနဲ့ဘုသုတမန်ကိုမရတာဟောတော်ဟောတော်ဘုလိုယောဂီများဒီနေ့ရဟန်းပိဿာများနဲ့ကြိုးစားပြီးတော့ဒီမှာကြောက်နော်အမြတ်စွာဘုရားကိုယ်တော်လည်းဟောခဲ့တဲ့တရားတွေလုံးဝကောင်းပါတယ်နော်ဒါမလို့ပြောဖို့ပြောနေတယ်ပြောဖို့ကတော့ဘုရားပြပနိုင်ငံမှာပဲဒီလိုပဲရှင်းပြတယ်လို့ဘုလည်းပဲမြတ်စွာဘုရားဟောတဲ့တရားကို ရှင်းမကြမှာဖြစ်တဲ့အတွက်နော်ဘုံဘောတော့ဒီလိုဟောတဲ့တရားတွေလည်းအဓိကလည်းသိမရှိတော့ဘူး။ဘာလို့လဲဥပဒနာတရားတွေကတော့ဘုံလည်းရပေါင်း60ဘောဆက်ဟောတာ။ဆက်ဟောတော့အဲ့ဒီမှာကယောဂီများနဲ့တင့်တော်တဲ့တရားတွေကလည်းဒီတိုင်းဒီတိုင်းရေးပြီးတော့ဟောတာ။ဒါတော့တညလည်းဟောတော့ဒါဘုံအကောင်းဆုံးဘယ်တရားမျိုးဟောမလဲဆိုတော့ဘုံဘီနဲ့မသွားခဲ့ဘူး။ဘီနဲ့ဒီဘုံဒီမှာတရားကြီးကသွားတာ။တော့ဘုံကပြန်ရောက်တဲ့အခါကျတော့ကြောက်မှစီစဉ်ခဲ့ရတယ်ဒီမှာလည်းစာသွေးရတယ် ပေးချင်တာဘာလို့ပေးချင်လဲဆိုတော့ဘုန်းတော်မြန်မာနိုင်ငံမှာတရားနာကြတယ်ပျောက်တယ်ဆိုတာဗျာပျောက်တယ်ဆိုတာကကိုကတရားလည်းအထုတ်ကြတာမဟုတ်တော့တရားဟောတဲ့အချိန်မှာကြောက်တယ်လေဓမ္မကြီးလည်းကောင်းအောင်ကြားရတယ်ဒီသေးချာတယ်မမှတ်နိုင်တဲ့အတွက်ပျောက်တယ်ဆိုတော့မပြောရအောင်ဆိုတော့ဒီစောက်လေးပေးနေလို့ရှင်ပြပြနေမသွားလို့မကြောက်ပါဘူးဘုရားတော်ကပါလာခဲ့တယ်ပြီးတော့အဲ့ဒီထဲမှာဒီတရားဟောကပဲစောက်လေးစီစဉ်ပေးပါတော့ရှင်ပြပြနေနေပြီးတော့ထိုင်ဝမ်တဲမှာထိုင်ဝမ်မှာလည်း ထိုင်သွားတယ်မနေ့ကမှမထိုင်ရပြန်ရောက်ပြန်ရောက်တော့ဒီစာအုပ်ကလည်းကုလသမဂ္ဂမှာရန်ကုန်ပို့တာတော့မနေ့ကမှလည်းဝင်ပြီးတော့ယူလာတော့နော်အဲ့တော့ဒီစာအုပ်လေးဒီတဲ့အကြောင်းရတော့ဘုလိုဒကာမကြီးနာပြီးတော့ပျောက်သွားတယ်တရားဆိုတာဘာလဲလို့ဒီထဲမှာရှိနေတော့ကြမ်းရအောင်အဲ့တော့ဘုံဘဟောရတဲ့ပဲဒီတရားလေးတွေဖြည့်လို့ရအောင်အဲ့ဒါမှာပါဠိနဲ့ပါတယ်မြန်မာပြန်နဲ့ပါတယ်ပါဠိနဲ့ပါတယ်မြန်မာပြန်နဲ့ပါ ယန္တတ ကတော့ဒိဋ္ဌိတချို့ကအမျိုးတွေတချို့ကတည်းကမိသားစုတွေအဲ့ဒါတို့ရဲ့မိသားစုတွေပြည်တာသားတွေပြည်တွေတည်းတွေမိဘတွေကိုယ်မောင်မတွေနော်အဲ့တော့ဒီကိုယ်မောင်မတွေဆိုတာရှိတော့အဲ့ဒီပုဂ္ဂိုလ်တွေတော့တပိတော့ကတန်အောင်နဲ့ရှိတာသူတို့ပြင်မြင်တာကြွယ်တာတော့ဘာကြောင့်လဲဆိုတော့တပိတော့မိသားစုတွေကိုဟုတ်တယ်နော်အဲ့တော့မိသားစုတွေ 先把我昨天晚上。 ဖြစ်တယ်တော့ရပါလေတော့ရတယ်မှာဒီလိုဖြစ်ပါဘူးလားဒီလိုမမြင်ခင်ကဒီလိုသတိစရာဘယ်လိုမှမသိဘူးတော့အသက်ပဲကြီးတာမှသိကြတာအဲ့တော့အသက်ကြီး ချင်းတရားတွေဖြစ်တာမဟုတ်လားအေဝံပါဒမနာပါဗျာပြီးတော့ဒီလိုတည်းကိုတွေ့ပြီးတော့ဒီလိုနီးဘဝရောက်တာတောင်းတနေဖြစ်ပြီးတော့တွေ့တာမဟုတ်ကြရပါ လူသားများအဲ့တော့မိသားစုကိုဖြစ်ပြီးတော့ဉာဏ်ပြုတယ်တရားအထုတ်တယ်သစ္စာလေးပါးတရားပြီးတော့အဲ့ဒီသူသိတဲ့တရားတွေအပေါ်လေးကိုပြောတာဘုရားတရားရဲ့တရားရဲ့ဘုံတော်တဲ့ခန္ဓာတမတံဘုရောဝိသသနာတမနောသူကတော့လောကဝိနုလောတော်ဝိသဓမ္မတံတိတတ်တယ်တော့ဒုက္ခနာဘုရောဘဂဝါတရားရဲ့ဘုံတော်ကိုအပေါ်လေးကအရေးရှိနေတယ်ဒီအရှိတဲ့ရှိတဲ့တော့ဘုရားတွေကသူ့ကိုလေးစားကြည်ကြွရတာကိုးကွယ်ရတာကြောရတာညံ့တော့ အဲ့တော့သူ့ရဲ့ဟောတဲ့တရားတော်ကြီးကတော့တရားရည်တရားသွားတာ ဂျိုးကြီးပုတ္တရာတွေနဲ့လူတွေဗလိုင်းကြီးတွေပါတယ်အဲ့ဒါတော့မှဂျိုးနဲ့ဆွဲလို့လားဒီလိုမျိုးလည်းမဟုတ်ဘူးအလုံးမနဲ့စဉ်းစားခြင်းနဲ့သာသနာလောကမှာစဉ်းစားနေတဲ့သာသနာကိုတာမန်စိတ်ကြတဲ့တော့တာမန်စဉ်းစားတဲ့ပုဂ္ဂိုလ်မရဘူးအဲ့လိုမဟုတ်ဘဲဒီလိုမျိုးပုဂ္ဂိုလ်များလည်းဘုရားဘာမှတတ်လို့ပြဘာကြောင့်လဲဆိုတော့ ဘုံအင်ဒိုနီးရှားသွားတော့အင်ဒိုနီးရှားနေမှာလာလို့လာလို့ခဲ့ရောက်ခဲ့တယ်တော့တထောင်တထောင်ပါတထောင်6လောက်ကရောက်ခဲ့16ရောက်15 16ရောက်လာတော့အဲ့တော့ကောင်းတာမြတ်ကြီးရှင်ရားတဲ့ဘုရားအင်ဒိုနီးရှားနိုင်ငံမှာသူပြတရားသူပြဝိပဿနာရေးတဲ့တဲဖို့ရှင်မြတ်လေးကဘာပြောပြပါဦးဆိုတော့တော့တဲဖြစ်ပါတယ်ရှင်မြတ်လေးကပြောပြတယ်တော့ပြန်ကျွန်တော်လည်းပဲအဲ့မှာလက်ရှိပေါ်တယ်အဲ့မှာဝေးတယ်နော်လူရရမှာဝေးတယ်တေယုတ်ဒီမှာရေးတိုင်းဆော့ဖ်ဝဲတရားပြရတယ် သူတို့ပဲသာသာနာပြုတယ်ရှင်မြမင်းတက်နေသွားတော့ဟောသူတို့ညီမလေးယောက်လေဒီခုဘုန်းကြီးဓမ္မထဲမှာရှိတဲ့ဆရာလေးကိုဝတ်ပြီးတော့သာသာပြုတာညီမလေးယောက်လေဒီလိုသာသာပြုတော့ပါတဲ့သာသာပြုလို့လို့ညီမလေးယောက်ကိုဝတ်ပြီးတော့သာသာပြုတော့အကုန်မအိမ်နေသူစည်းဝါးရဆုံးပြီအဘုန်းတော်ပြင်ပြောနေတဲ့စကားမိမိတို့မြန်မာနိုင်ငံမှာမွေးတော်လည်းပဲဗုဒ္ဓတရားရဲ့အသက်တာကတရားတော်ရဲ့အသက်တာကသံဃာတွေရဲ့အနှစ်သာရ ခင်ဗျားတို့တာဝန်ကတော့ဒီလိုပဲပေါ့ပြရပါမယ်။ညာမရှိတဲ့ပုဂ္ဂိုလ်များသိမရှိတဲ့ပုဂ္ဂိုလ်များသူတို့ဘယ်မှာတာဝန်လုပ်ပြီးတော့တခြားဘာသာကလည်းဘာတွေစိတ်ဆိုးတာဝင်ကားတဲ့ပုဂ္ဂိုလ်စိတ်ဆိုးတာတဲ့ဘုံဘုံတရားတော်ရတယ်ဟုတ်ပြီ။ဘာသာဘုံကတော့ဒီလိုချင်တဲ့ပုဂ္ဂိုလ်များအတွက်ရှင်းကြတယ်ဟောပြတ်တာပြီးတယ်။နော်ဒီတရားတော်လုံးဝမတတ်တဲ့တရားတော်ကြီးကြိုင်နိုင်တဲ့တရားတော်သူများနဲ့ပြန်ကြတာလည်းမရှိအောင်ဘုံပြန်တာလည်းမရှိအောင်သူများဘုံမှာစိတ်ဆိုးတာလည်းမရှိအောင်ပဲ ကျိုးလို့ကျတဲ့ပုဂ္ဂိုလ်တွေပဲပြဟောပြရတဲ့တရားတွေနော်အဲ့တော့အဲ့လိုဘုန်းဘုရားသာသနာတော်မှာလုံးတန်းပင်ထူးတဲ့အတ္တတရားရှိရပညာတရားရှိရမှာဝိရိယတရားရှိရအဲ့လိုရှိရအဲ့လိုပြတော့ရှင်ဗျာတို့ဒုက္ခကြုံမလဲဟောဒါဘုန်းဘုရားဟောပါနော်အဲ့တော့ကျွန်တော်ဘုန်း ဒုက္ခဓမ္မတွေဘယ်လိုဖြစ်ဖြစ်တယ်လဲ အဲ့တော့ဘုန်းတော်တို့ကာမရိကုဏတူပေါ်လေးမှာလေဖြတ်နေတယ်ဆိုတော့လေဖြတ်တဲ့ပုဂ္ဂိုလ်များလေဖြတ်တဲ့ပုဂ္ဂိုလ်မှာတော့ဝါယောဓာတ်ကလုံးလုံးတည်သွားတယ်လေဖြတ်တဲ့ပုဂ္ဂိုလ်များဘာလို့လူကြီးရှိတာလဲကျိုးလက်ကိုလေဖြတ်သွားတယ်လက်လေဖြတ်သွားရင်ညာဘက်နဲ့ကလုံးလုံးများအဲ့ဒါကိုလည်းရှိညာဘက်နဲ့ကလေဖြတ်သွားပြီးလုံးများတော့ဝေးလို့ရတော့စများတော့သမင်းလည်းသားများတော့ဟောတခါတည်းမှာဆိုရင်ချောက်ကလေဖြတ်သွားတာချုပ်ပြွေးများတော့ချောက် Another သဘာဝတွေပဲဒီခန္ဓာကိုယ်ရဲ့ဘာမှမပိုက်ဘူးဖြစ်ကျင်တယ်ပြတ်ပြတ်ကျင်တယ်ပြတ်တာတောက်ကျင်တယ်တောက်နေတော့တရားတော်ရတယ်လို့ကြည့်သွားလိုက်တဲ့တည်းပဲဟောရုပ်နဲ့ဓမ္မတွေကဘာမှမပိုက်ဘူးကြားလို့မရဘူးအာယုန်နဲ့ကြားလို့မရဘူးဒီလိုကရုပ်နဲ့ဖြစ်ဖြစ်နေတာကြားလို့မရဘူးကြားလို့မရဘူးဆိုတဲ့အသိကိုသာဘုရားတမာတိကအသိမှန်အသိမှန်ရပါလားသောသောတော်ကအသိမမှန်တဲ့အတွက်ဒါကြီးပေါ်မှာဘာလို့ဖြစ်ပြီးတော့ဆွဲလန်းတာတာရတာ အကြောင်းလို့မိမိခန္ဓာကြောင့်ဖြစ်လို့ရှိရင်ကြည်ဆိုးတာဒုက္ခပိပ္ပာတွေဖြစ်တာအတိမှန်ပါတာလည်းဒီနေ့ရုပ်နဲ့ဖြစ်ဖြစ်ဘာလဲတားလို့လဲတစ်ခုပြီးတစ်ခုဖြစ်ပြီးတော့ချုပ်နေတာဒါလည်းအတိမှန်ဖြစ်လာတဲ့အခါကျတော့ဟောရုပ်နဲ့ဓမ္မတွေဆိုဖြစ်ပြီးပြပေါ်ပြပြောက်နေတော့ဒါသဘာဝတွေပဲသဘာဝတွေနေနေပတ်တဲ့ဒါတွေကတရားတွေပေါ်မှာဖြစ်ရတရားတွေကြည့်ပြီးတော့တခါတော့သဘာဝရဲ့လက်ခံနိုင်ပြီးတော့အားကောင်းအားကောင်းတယ်မိမိကိုယ်တိုင်ကတကယ်ကိုသိဉာဏ်နဲ့အားကောင်းတာတော့ လုပ်တဲ့ဓမ္မတွေပေါ်မှာကသူ့ဉာဏ်တွေအားလုံးလာတဲ့အခါကျတော့ခုနကအမြင်မှောက်ပြီးပဲလာလိုက်တော့တောကပိရိဝါရီလည်းပဲကိုယ်ကချင်းချင်းနဲလာချင်းချင်းနဲလာဟောရုပ်တဲ့ဓမ္မတွေကဘာလဲကြားလို့ရအကောင်းဆုံးပဲကားရဲ့မိသားစုကိုဆောင်းရှောက်တယ်ခါတတိခါတကာကြီးပခါသားခါသမီးတွေဒါမိပါလေအကောင်းဆုံးဆောင်းရှောက်အကောင်းဆုံးဆောင်းရှောက်လို့မပြောင်းလို့လေကတောကပိရိဝါရီတော့ဖြစ်တော့တောကပိရိဝါဖြစ်တယ်ဆိုတာကသူမသိလို့ဖြစ်တာဟုတ် ဒီရုပ်တွေနဲ့လည်းဖြစ်ပြနေတာပါဘောမြောက်တောက်နေတာပါတော့မိမိလည်းမြင်ပါလိမ့်တယ်ဘယ်လိုလုပ်တော့ပြီးတော့ဖြစ်တော့လဲနော်အဖြစ်တော့လည်းရောက်နေတော့ဗျာတက်တဲ့ဘဝဒိဋ္ဌိဘုရားမောင်းနေရနော်သူတို့ဘယ်လိုကြုံရလို့ဘာနာပြရတာလဲတွေ့ပြီသူတို့ဘာတွေပဲတွေ့ပြီမြတ်စွာဘုရားကသူတို့တရားနဲ့နေတာဟုတ်ဘာကြောင့်လဲဆိုတော့ဒီတရားတွေပြောရတဲ့အတွက်ဆင်းရဲမရှိတော့မြတ်စွာဘုရားကဆင်းရဲချုပ်အရိယာဘုရားမောင်းနေကြတော့ ဘုံလိုဘုလိုတကယ်လို့တဲ့မိုးရာတွေရှိရာတွေသောကပိလူဝါတွေစားဖို့အိတ်ပြောတာတွေအခေါ်နိုင်တာတွေမပြောနိုင်တာတွေဘာသာတွေဖြစ်တာတွေရိုက်ချင်တာတွေလုပ်ချင်တာတွေမရှိတော့ဘူး။ဒါကြောင့်လည်းသူတို့ဒီကိလေသာတွေကဘုံတော်ကြီးရုပ်နာပေါ်မှာဟောတာတော့အာသူကရုပ်နာပေါ်မှာလွဲလန့်တယ်။ဟောဒီလူချင်းတဲ့ကနာကိုခုနဖြစ်တဲ့ကိုမြင်တဲ့ကသူပင်နေတာ။ဆွဲလန့်တဲ့ဥပါဒေကိုလည်းဝယ်လာတယ်ဟာ။ဖြစ်တဲ့ကိုမြင်တဲ့ န်းပေါ်မှာတာယာဆွဲလိုက်တဲ့တဏှာတွေနော်တာယာရဲ့တာယာရဲ့တဏှာတွေဆွဲလိုက်တဲ့ဥပါဒ်တွေဖြည်းဖြည်းနဲ့ပယ်လိုက်တယ်တော့အဲ့ဒါဖြည်းဖြည်းပယ်လိုက်တဲ့အခါသောတာပိတ္တမှာလည်းဖြည်းဖြည်းရော့ဘုရားတော်လေးဆိုဓမ္မနိုင်ငံမှာတွေ့ပြီးတော့ဓမ္မနိုင်ငံမှာလူဖြစ်ပြီးတော့သာသနာ့ရဲ့ကျင့်ဝတ်ဆိုလည်းဘာကြောင့်လူရှင်ဖြစ်နေကြတာလဲတရားမသိဘူးအဖြစ်ပြက်ကိုမမြင်လို့ဒီလိုဆိုရင်ဘုံလိုက်တာအားအိပ်ဖို့ဒီဘဝမှာလာမပြောတော့ဘဝတော့ဘဝနဲ့ခေါ်တယ်ပြောတော့ နောက်ဘဝတော့ဘုရားလည်းမခေါ်နိုင်ဘူးတဲ့။ဒါလည်းဘုရားဘာသာဓမ္မလူမျိုးတွေဖြစ်ရတရားနဲ့ပြည့်ပြီးတော့မေတ္တာတရားတွေပါဘယ်လိုကြည့်ရမသိဘူးနော်။လောဘတွေဒေါသတွေမောဟတွေညားလိုက်တာနော်။လောဘလောဘတွေညားလို့လောကပိလို့လည်းညားတာစိတ်ဆူတာတွေလုံမကြ။အဲ့တော့ဒီတရားကိုတကယ်သိတာနဲ့မြင်လာလို့ရှိရင်ဒါကြီးကဘလိုလိုပဲအားကောင်းလာပြီ။မေတ္တာတရားတွေကလည်းအားကောင်းလာတာ။အားကောင်းလာပြီးတော့ဒီမိမိတွေ့ရတဲ့ တရားသူရှင်တကာလဲဘာလို့စိတ်ကဝါဘုရားရဲ့စိတ်ကဝါလောကီအာရုံကမှမတော်တာပြဒီကိလေသာများလဲဒါအသားလေးသားနေရတယ်ဒါလေးပြောနေမှသူရှင်အချိန်ကြီးအကုန်မသိဘူးအချိန်ကြီးအကုန်မသိဘူးဟောတရားရဲ့အလုံးသူရှင်နိုင်တော့တာဘောကြောင့်သတ်တာအားလုံးနိုင်တာနော်အဲ့ဒီခေတ်ရောက်တဲ့မြင်နေနိုင်တော့အဲ့တော့အဲ့ဒါတရားတွေတရားအလုံးတွေကိုသတ်ပါတယ်ပြောတော့ပြီနော်အဓိပ္ပာယ်တော့ဆန္ဒ ဖြစ်နေတဲ့ကြည်တယ်နော်အဲ့လိုပဲသူဆက်အားလေးလို့ပို့တယ်အကျိုးရှိတာတွေမြန်မာနိုင်ငံမှာတွားပြီးတော့ဆရာသမားနဲ့ဖြစ်ပါသေးတယ်ကပို့ပြီးတော့အကျိုးရှိနိုင်တယ်လို့သူယုံကြည်တဲ့အတွက်မြန်မာနိုင်ငံကိုနှစ်ပတ်လာလို့အားထုတ်တာပါလို့ဖြစ်တော့နော်ဒါဘုရားတွေကဘာလဲဒါဘေးမှာအားထုတ်ဖြစ်တာလေးကိုပြောပြပါဒါကအစ္စတိုးနီးယားနဲ့နိုင်ငံတကာလေးတယောက်လာတော့သူတတိယကျကျဝှက်ချတော့ဘုန်းတော်ကဘုရားကလည်းတော့ ashughuli ambayo akawa ndio kijinga wana pesa to Estonia ကတခြားနိုင်ငံဒေသတခြားနိုင်ငံဒေသတွေအချူတရားဝင်လို့ဒီလိုဝိချတာညဟုတ်ပါဘူးကျောင်းတော်ဝိချတာစေတမတရားတွေကိုတော့ဒီလိုနည်းနဲ့ဘုရားကဖြစ်တာကိုဒါသူတို့ကတရားတွေဒါတော့ဘုရားကဘုန်းကြီးလည်းရှိဘူးရဟန်းလည်းရှိဘူးဘုရားကဆက်မတာတရားတွေတရားတွေကိုလေ့လာပြီးဘုရားကဖြစ်တဲ့ပြိတ္တာ တော့လူသုံးပါးရှိပါတယ်လေသိုးတယ်အင်တာနက်ကနေပြီးတော့ဘုရားဘာသာကိုလေ့လာပြီးတော့နော်ဘုရားဘာသာကိုသိတဲ့ပုဂ္ဂိုလ်ကလူသုံးပါးရှိပါတယ်လက်ချမ်းနိုင်ငံမှာတော့ပုံပြီးတော့များပါတယ်နော်လက်ချမ်းနိုင်ငံမှာပုံပြီးတော့များတာအစ္စရေးလာတဲ့ကမ္ဘာတရားကအရှင်ဘုရားရုပ်နိုင်ငံမှာလည်းဘုရားသာသုံးပါးတယ်ဘာလို့ရုပ်နိုင်ငံမှာလည်းသရဏဂုံခံပွဲတွေကျင်းပတာနော်သူတို့ကလည်းအဲ့မှာသရဏဂုံခံပွဲတွေကျင်းပပြီးကြားရတာ အဲ့တော့သူတို့တွေအဝေးနိုင်ငံနေပြီးတော့တရားတွေအားလုံးပဲကောင်းတဲ့နေကြကောင်းတဲ့နေကြနော်ကောင်းတဲ့နေကြမလို့မြန်မာနိုင်ငံမှာလာပြီးတော့အားလုံးတဲ့ဒီတရားတော်ဘုရားမြန်မာနိုင်ငံမှာမြန်မာနိုင်ငံမှာကြီးတဲ့ဓမ္မတွေတော့ဒါလေးအကျိုးရှိအောင်နော်ဒိဋ္ဌာသွားတဲ့ခါကတော့မသွားတဲ့ခါတော့လည်းဘလို့ဒီတရားကိုဘာလို့လဲတတိယချတယ်တဲ့ဒါဝရကိုလုပ်ကြည့်မယ်နော်အဲ့ဒါကြောင့်လည်း တဲ့ဒုက္ခတွေ စုပြီးသားတဲ့ပြည်စုပေါ့နော်။တရားတော်ကိုကြားနေတဲ့အားကကြောင့်ဒီပဒကိုစုတတ်ကြတယ်။အားကလည်းဒီလိုရတဲ့အချိန်မှာဒီလိုတရားစကားမှဒီလိုဒီကားကိုပျော်ရွှင်ချမ်းမြေ့တဲ့ဒီကားကိုဖြစ်သွားတာ။သို့တော် ဒေါသကဘုံဘုရင်မသိဘူးဒေါသကဘုရင်မသိဘူးဘာလို့တရားထုတ်ပြလိုက်တာလဲဒေါသကဘုဖြစ်မသိဘူးဘုရားလည်းပိုင်ဖတ်တော်လည်းပဲစာပေတရားကသာသနာ့ထဲမှာ16နှစ်လောက်တရားစာသာတရားကတော်တော်လည်းပဲကိုယ်ကလက်တွေ့ကိုအသုံးချနေတဲ့အခါကျတော့ဒေါသကိုဘုရင်မသိဘူးတရားထုတ် တရားတော်ရဲ့ကျေးဇူးကြောင့်တရားတော်ကိုအမြင်တွေယူနေတာကြောက်ပါလူတွေအားလုံးကိုဘုလိုပဲမြင်သွားတာဘာသာတရားမတူလည်းပဲမတူတာပဲဘာလို့လဲဆိုဘာသာတရားမတူလည်းဘုဘောပါဆိုတော့လက်နေရတယ်နော်ဒီဘုံဒီအင်ဒိုနီးရှားကလည်းတရားတော်ကိုအစ္စယံဘာသာဝင်ခွန်ရဘူးလားခဇေဘာခွန်ရလာတော့တရားကတရားဆရာတယ်အဲ့တော့အတော့သူ့ရဲ့အမြင်လေးကြောက်တာဘုရားဒီလိုဖောက်တာဘုရားတရားတွေဒီလိုမျိုးနော် အစ္စလာမ်ဘာသာဝင်လည်းအားမရှိတာပဲအဲ့လိုပဲဒီလိုပြပေးအဲ့တော့ဘုန်းတော်တွေကလူတွေပေါ်မှာလူလိုမြင်သွားပြီးတော့အဲ့လိုအောင်းကျုံဆောင်ရဖို့ပဲအရုပ်တော်အရုပ်တော်ကလူစားတွေပဲအောင်းကျုံဆောင်ရဖို့အဲ့တော့ဘုရားဘာသာဝင်တွေလည်းဆရာပဲဖြစ်တယ်ဓမ္မပဲဖြစ်တယ်သူတို့တွေအသိဉာဏ်ရှိလာရင်ဘုရားပြောတဲ့တက္ကရာတရားယုံကြည်မှု ဒီကိုယ်တိုင်ကိုကြအာရုံလို့ဆိုရင်တန်တိတိကိုအာဂါလိကိုကိုယ်တိုင်ဖြစ်အကျိုးတွေရပါတယ်အာဂါလိကချက်ငယ်လက်လက်ငယ်ချက်ငယ်အကျိုးရပါပြီနော်ဟောအေပတိကဒါပါရှုပါလို့ပြောတယ်ထိတ်ခေါ်တယ်ဟာကိုယ်တိုင်ဖြစ်တယ်ကိုကိုယ်တိုင်များတဲ့ရှုလို့အခုအကျိုးတွေရပါလို့ဆိုရင်သူများတော်ကိုဖြစ်ပေါ်လာတာဒါပါရှုနေတာဒီတရားရှင်များတို့ခုလိုပြတာရှင်များတို့ကိုအကျိုးရှိတယ်သောတော် Kabeti ya, ya, ya, ya, ya, itu ya, ya, နိုင်လို့ရှိရင်သူကကူညီပေးချင်တယ်။ကူညီပေးချင်တာမြတ်စွာဘုရားကိုယ်တော်တိုင်လည်းပဲသူကိုယ်တိုင်တော့မြတ်စွာဘုရားလည်းမြတ်စွာဘုရားကတိသမားပေါ့။တခြားဘာဘာသာဝင်တဲ့နေရာတွေလဲအလဲသွား alaihi pe jadi baik tapi mira kene wale wale nasib ni jada wale wale nasib jadi wale wale nasib ni jada kona wale nasib ni kona wale nasib ni ikrar ayat ni ulo alo ki sabbe salam le lao တနေ့တော့လည်းဘုရားတော်ကိုပြောရပြီလို့စေတမဟာကြီးပြီးတော့စိတ်ကလေးဆိုင်ကိုပတ်စံတော့စိတ်ကလေးဆိုင်ကိုလေးပလေးအကောင်းလေးကိုလေးပလေးလေးစိတ်ကလေးဆိုင်ကိုပတ် Tahun akhirnya, sekelisah itu belajar. လေးရအောင်ဘာလို့စကလေးပင်လို့တက်တာကိုရလေးဆိုင်ကိုတင်ပြမှာပေါင်းနေပင်နေဝင်နေတဲ့တင်ပြလေးစစ်စစ်ကစားကိုဒီလိုလို့ရှိရင်အမှားကြီးရအဲ့လိုနဲ့ကောင်းမှာအခြေပြလည်းသိကြတာပေါ့ဒီလည်းညီမလေးစကလေးပေါ်လာလို့ရှိရင်ပြင်ပေးမယ်